ရှိပါရေးကောင်းတဲ့အခါအထူးကြောင့်ကြမှုများမပြည့်ရပဲနဲ့ကိုယ်ရဲ့စိတ်ထဲမှာပူပန်မှုတွေငြိမ်းပြီးတော့ပြင်းပြင်းချမ်းသာတဲ့သဘောဟာပတ္တိသံဘောရှင်ဆိုတာပေါ့လေပြောခဲ့ပါပြီအခုသင်ကြားတဲ့အတိုင်းကျန်တဲ့ဥစဉ်တရားတွေဆက်ပြီးတော့ပြောပါမယ်တမာရီတံဘောရှင်အကြောင်းပြောပါမယ်တမာရီတံဘောရှင်ဆိုတာ ရှုမိရရှုမိရအာယုဟာသာစုဝင်ပြီးတော့စုဝင်ပြီးတော့တွားသလိုတနည်းအားဖြင့်လည်းပဲကပ်၍ကပ်၍ကြကြကြကြတွားသလိုတခဏတခဏများစုဝိဆိုင်ဆိုင်တည်တတ်တဲ့သဘောဟာတမာတိတဘောစဉ်ပါပဲအဲ့ဒီတမာတိကိုလက္ခဏာရတ္တပြစ္ဆုပ္ပဒါအနေနဲ့ပြောမှပို့ပြီးတော့ပေါ်လုံးရရှိပါတယ် အဝိခေပလက္ခဏောသမာဓိသမာဓိသမာဓိဒီအဝိခေပလက္ခဏောမပြတ်လွင်ခြင်းလက္ခဏာရှိ၏အဲဒါဆိုရမပြတ်လွင်မှုဆိုတော့ဝတ်နေတယ်ငြိမ့်နေတယ်ကတ်နေတယ်သူ့ဝင်နေတယ်ဆိုတဲ့အတိပဲပေါ့အဲ့ဒီသမာဓိဟာပပ္ပန္နသမာဓိနဲ့အဲခဏိကသမာဓိတို့ဉာဏ်သာအားဖြင့်ဒီလိုမှတ်ဖို့ပါပဲအဲ့ဒီနှမျိုးတွေကပပ္ပန္နသမာဓိဆိုတာ အာယုံတစ်ခုရဲ့မှာစိုက်ထားတခြားတစ်ပါးတဲမှာမတွားရအောင်ဆိုပြီးတော့တခြားအာယုံတွေပေါ်လဲလိုက်ပါဖို့မလိုဒါကတော့သမာဓိဆံပေါ့လောကီဆံအထုတဲ့ပုဂ္ဂိုလ်များအာယုံတစ်ခုရဲ့မှာစိုက်ထားတဲ့သဘောပဲတစ်ဆက်တည်းသွားနေတာအာယုံလည်းတစ်မျိုးတည်းတည်ငြိမ်မှုကလည်းတစ်မျိုးတည်းအဲဒီလိုတစ်ဆက်တည်းတစ်ခြင်းတည်းသွားနေတာပပနာသမာဓိခေါ်ပါတယ် အခုတတိပဌာအထုတဲ့ပုဂ္ဂိုလ်များကတော့ဉာဏ်ဖြစ်အောင်အထုကြတာယုံနာတရားတွေယုံနာကြောင့်ကျိုးဆက်ကုန်နေကြောင့်ကျိုးတဲ့တရားတွေပေါ်မှာမျက်စိရဲ့သဘောပဲဆိုတာသိပုံအစစ်စစ်ဉာဏ်လေးတွေဖြစ်တော့နောက်ဆုံးခုနကဘာချုပ်ငင်းတဲ့နိဗ္ဗာန်ကိုမြင်နိုင်လောက်တဲ့ဉာဏ်တူးတွေဖြစ်တဲ့အစီပေါ်လေဉာဏ်ဖြစ်ရေးဉာဏ်ရည်ရေးဉာဏ်ပြည့်စုံရေးကိုဥတည်ပြီးတော့အားထုတ်ကြတာဒါတော့ဉာဏ်ဖြစ်ရေးဥတည်ပြီးတော့အားထုတ်တယ်ဆိုရင်တကယ်အရှိ ယုံနာတရားတွေကိုလိုက်ပြီးတော့ရှုမှတ်ရတယ်။ဒီတမာတိနဲ့စပြီးတော့အကွဲပြားတွေပြောဖို့ရှိပါတယ်ဒါပေမဲ့လို့အချိန်မလုံလောက်တာလည်းမဟုတ်လို့ဟိုပြောဖို့မဖြစ်တော့ပါဘူး။ဒီတော့လုံရင်းလောက်ပဲကွက်ပြီးတော့ပြောရတော့မှာပါပဲ။အဲ့ဒီခဏိကတမာတိဟာလည်းပေါ်ရပေါ်ရယုံနာအာယုံဟာ စင်နဲ့ကိုခင်ရလောက်အောင်ဆက်ဆက်ဖြစ်နေလို့ရှိရင်အမိသနာစရှိတဲ့និဝရဏတရားတွေကျင့်ပြီးတော့အပနာအဲပပနာသမารီများလို့စိတ်ကိုငြိမ့်တဲ့အောင်ထိမ့်နေထိမ့်ထားနိုင်တယ်လို့ကျန်ကများပါလေအတီးလေးပြထားပါတယ်လက်တွေ့အနေနဲ့ပြောလို့ရှိရင်အခုထိုင်ပြီးတော့ရှိမှတဲ့အခါဝမ်းပဲစိတ်စိတ်ထားပြီးတော့ ဝမ်းပက်ရဲ့ဖောက်မှုပိန်မှုခေါ်တဲ့တောင်းလေးလှုပ်ရှားတဲ့သဘောလေးတွေပေါ်မှာစုကလေးစုကလေးစိုက်ကလေးစိုက်ကလေးကက်ကလေးကက်ကလေးကျတော့အောင်အမြဲတစေပုံမှန်ကြောင်းရစိုက်ပေးနေတယ်ဆွေမြဲစွာရှိမိတယ်အဲ့ဒီလိုဆွေဆွေမြဲရှိမိရာမှာတခဏတခဏလေးစုကလေးစိုက်ကလေးကက်ကလေးကျသွားတာအဲ့ဒါခဏိကသမားတွေပါအဲ့ဒီ သမာဓိတက်တက်တင်စိုက်ကြတာမဟုတ်ပါဘူးအဲ့ဒီခိုက်တာမှာသူနဲ့ရှင်ဘက်နန္တရားတွေလည်းပါပါတယ်အဲ့ဒီနန္တရားတွေကိုလည်းပဲအဲ့ဒီတမှာစုစည်းပေးရတယ်ဆိုတာဘယ်မှမပြေးမပြရအောင်ဆိုပြီးတော့စုစည်းပေးအဲ့ဒါသမာဓိရဲ့ကိစ္စပါပဲထိမ့်သိကောင်းတဲ့မိဘများဟာမိမိရဲ့သားသမီးတွေအပြင်ကကလေးစိုးတွေနဲ့မရောရအောင်လို့ မပေါက်မိရအောင်လို့သူတို့သားသမီးတွေကလေးစိုးတွေမဖြစ်ရအောင်လို့ကလေးတွေကိုစနစ်တကျထိမ့်သိမ့်ပေးတယ်။အဲတော့ထိမ့်သိမ့်ပြီးတော့စနစ်တကျမထိမ့်ရင်ကလေးတွေကအပြင်ထွက်ပြီးတော့လူစိုးတွေလူစိုးလေးတွေနဲ့ပေါင်းပြီးတော့ကလေးစိုးတွေဖြစ်နိုင်တယ်။လူတွေလေးတွေလူပွေလေးတွေပေါ့ကလေးစိုးတွေဖြစ်သွားနိုင်တယ်။စနစ်တကျထိမ့်တော့ကလေးဟာအပြင်မထွက်ဘူး။တင့်တော်သလိုအိမ်မှာပဲအေးအေးဆေးဆေးနေတယ်။အဲလိုပဲ အခုတမာရီကတမာရီဆိုတဲ့တရားကမိမိနဲ့ရှင်ပဲနံတရားတွေမတီးမပွေရအောင်ပေါ့လေတခြားတစ်ပါးမသွားရအောင်ဆိုပြီးတော့အာယုကောင်းလေးတစ်ခုတည်းမှာအခုဖောင်းတဲ့အာယုနဲ့ပိန်းတဲ့အာယုနဲ့မှာဒီကဆွဲဆွဲဆွဲဆွဲပြီးတော့စုပေးတာစုပြီးတော့ဒီကလေးတွေကပြန်ကျဲမသွားတော့ဒီမှာစုစုကြနေတာပဲတော့ဒါမလို့စိတ်ကိုစူးစီးပေးတဲ့တရားလို့ကျန်ကများမှာဒီတိုင်းပဲကြပါတယ် သာသမီအထိမတတ်လို့ရှိရင်သာသမီတွေဟာမငြိမ်ဘူးဒီလိုပဲအပြင်ထွက်ပြီးတော့အဆိုးတွေနဲ့ပေါင်းပြီးတော့သာသုသမီးစုကြီးဖြစ်နိုင်မလို့တို့အတူစိတ်ကိုလည်းပဲစနစ်တကျမထိလို့ရှိရင်တော့အဲ့ဒီအထိအဆုံးမရှိတဲ့စိတ်ဟာလောဘဒေါသအဆိုးတွေနဲ့ပေါင်းပြီးတော့အမှန်တန်ဆိုးရတဲ့စိတ်ဓာတ်တွေဖြစ်သွားတာပဲ ဆိုးရတဲ့စိတ်ဓာတ်တွေဖြစ်လို့ရှိရင်ကိုယ်မူရနှုတ်မူရတွေလည်းပဲပြန်ဆိုင်လာတော့တာပဲဒီနည်းနဲ့ပဲဒီပုဂ္ဂိုလ်ဟာပစ္စည်းတဲ့အနေရောက်တာပဲစိတ်တကြအထိတ်ချုပ်ကောင်းတဲ့မိဘရဲ့ထိတ်ချုပ်မှုအောက်ဟာကြီးပြင်းလာရတဲ့ကလေးဟာငြိမ့်လာတယ်တနေ့တဲ့တနေ့ငြိမ့်လာတယ်ဒါအတိညာလေးတွေလည်းရင့်ကျက်လာတယ်ရင့်ကျက်ပုံကတော့ ဒီလိုမိဘအထင်ချုပ်အောက်မှာနေရာချင်းကြောင့်မပြည့်စည်ဘူးချမ်းသာပုံလေးပေါ့လေမိဘအထင်သိလွတ်သွားလို့ရှိရင်ပြည့်စည်ဘူးအခြားခြားကလေးတွေပြည့်စည်နေတာတွေ့တော့ပြည့်စည်ဘူးဒါလေးလူနားလည်လာတယ်အထင်သိလွတ်လို့ရှိရင်စိုးစိုးဝါးဝါအပြစ်တွေကြီးပဲမိဘရဲ့ထိချုပ်အောက်မှာနေလို့ရှိရင်ငြိမ်သက်ပြီးတော့ကျိုးတွေကျိုးကျေးဇူးတွေရှိလာတယ်ဆိုတာပေါ့လေအသိဉာဏ်လေးတွေဒီနေ့တည်းဒီနေ့ဝင်လာတယ် ဒီညလေးတွေဝဲလာတော့သူ့ကိုယ်သူထိနိုင်ရွာရှိရဲ့အစိုးတည်ကြားတဲ့သွားပြီလားလို့ဘာမှသူ့မှာမဖြစ်တော့ဘူးအလိမ္မာတမပြတ်တော့ဘူးဒါလိုပဲဒီကလေးဟာသမာဓိအထင်းချုပ်အောင်ရောက်လာပြီဆိုရင်တနေ့နဲ့တနေ့ငြိမ်းလာတယ်တစ်ချိန်နဲ့တစ်ချိန်ငြိမ်းလာတယ်အဲ့ဒါလေးထူးကြလာတာနောက်ဒီရဲ့အဋ္ဌညာလေးပေါ်ထွက်လာတော့မှာအဲ့ဒီလိုသမာဓိရဲ့အထင်းချုပ်အောင်မှာ ရောက်နေတဲ့စိတ်ဟာဆိုလို့ရှိရင်ငြင်းပြီးတော့နေတော့တာပဲသမာဓိကထိန်းချုပ်ထားတာကိုအဲ့ဒါကိုပဲဥပသမပိစုပဋ္ဌာနောလို့ဆိုတာလေငြိမ်သက်တယ်လို့ယောဂီဉာဏ်ထဲမှာထင်လာတယ်စိတ်တည်တည်ငြိမ်တယ်ရောရမခတ်ဘူးစိတ်တည်အာရုံငြိမ်တာပဲဆိုတာပေါ့လေဒါသမာဓိကထိန်းချုပ်ပေးလို့စိတ်တည်ငြိမ်တာပေါ့အဲ့ဒါသမာဓိကထင်ရပါပဲအဲ့ဒါလို့စိတ်တည်သူစည်းနေပြီးတော့ ငြိမ့်ပြီးတော့တည်ပြီးတော့လာတဲ့အခါယုတ်ဒီနာနီကွဲတည်လာတဲ့အမှန်တည်လာတဲ့ဉာဏ်ဖြစ်ခြင်းရဲ့အနိစ္စကြောင့်ဟာတမာတိပဲအစိတ်ဆူရှိမှုပဲစိတ်ငြိမ်သက်မှုပဲအကြောင်းကျိုးဆက်ပုံလည်းတည်လာတယ်အတိလီမာတတ်ပြီးဖြစ်လာတာပေါ့တမအလီမာတတ်ပြီးဖြစ်လာပြီဆိုလို့ရှိရင်သူ့ညာလို့ရတော့ဘူးနောက်အကြောင်းကျိုးတဲ့တရားတွေပေါ်မှာမျက်စိရဲ့သဘောပဲဆိုတာတည်လာတယ်ဒီနည်းနဲ့ပဲဉာဏ်ကြီးကအစစ်စစ်စစ်စစ်တက်ပြီးတော့ရင်းကျက်သွားတယ်နောက်ဆုံးပြည့်စုံသွားနိုင်တယ် ဉာဏ်ပြည့်စုံသွားလို့ရှိရင်စိတ်လည်းပဲတော်တော်လေးထိမ့်နိုင်သွားပြီပြီးတော့အကျိုးရှိမရှိဆိုတာလည်းနားလည်သွားပြီသိမသိဆိုတာလည်းနားလည်သွားပြီအဲဒီပုဂ္ဂိုလ်ဟာဘယ်လောက်ပဲအဆိုးကြတဲ့မှာနေရပြီမယ်လို့အကျိုးရှိမရှိသိမသိပေါ့လေချိန်နိုင်တဲ့ဉာဏ်ရသွားတာဖြစ်တော့ပယ်နည်းနဲ့မှဆူဆူအောင်ဖြစ်နေတော့ပြီးတော့တာကောင်းသမီးကောင်းဖခင်ဖြစ်လို့တဲ့ပုဂ္ဂိုလ်များ ရှေးဥစွာမိမိတို့ရဲ့စိတ်ကို မတီမလီရအောင်ပေါ့ဒီထိမ့်သိမ့်ပြီးတော့ဒီတဲကအစစ်အမှန်တွေကိုသိမြင်တဲ့ဉာဏ်ဤအစစ်အစစ်ဖြစ်ပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံသွားဖို့လိုပါတယ်ကိုယ့်ကိုယ်ကို ကိုယ်စိတ်ကို ထိမ့်နိုင်ပြီးအသိဉာဏ်လည်းပဲဖြစ်ပြီးဆိုရင်တားရီတမီးတွေဘယ်လိုမြင်သက်အောင်အသိဉာဏ်ဤဖြစ်အောင်တားရီမှာတမီးတွေမှာလေးဖြစ်အောင်မွေးမြူတတ်နိုင်ပါတယ်ဒီအသိအရေးပါပါတယ်ဒီအသိအရေးကြီးပါတယ် ကိုကိုကိုထိမ့်နိုင်မှာကိုစိတ်ကိုထိမ့်နိုင်မှာသာသမီလည်းထိမ့်နိုင်မှာပါကိုကအတိညာရှိမှသာသမီလည်းပဲအတိညာပေးနိုင်မှာပါကိုယ်စိတ်လည်းမထိနိုင်ဘူးအတိညာလည်းပဲမရှိဘူးကြိုးရှိရှိမတည်ဘူးတော်မတော်မတည်ဘူးဆိုလို့ရှိရင်ကလေးတွေမွေးထားပြီမယ်လို့ဒီကလေးတွေစနစ်တကျမထိတတ်တော့ကလေးစိုးတွေပဲဖြစ်မှာပဲမိဘများရဲ့ကျေးဇူးမတိတတ်တဲ့ကလေးစိုးတွေဖြစ်မှာပဲဒါတော့သိကြတယ် ပြီးတော့ကလေးကောင်းသာသမီကောင်းရရှိရေးအတွက်ဟောဒီတရားဟာလည်းအများကြီးထောက်ကူပြုနိုင်ပါတယ်။ဟိုလွန်ခဲ့တဲ့၃ရက်လောက်ကဟောခဲ့တဲ့အနာသမီတစ်ဖြည်းဖြည်းရဲ့သားလိမ်မှာဖြစ်အောင်ဆုံးမတဲ့နည်းလေးတွေရှိပေါ့။သူကိုယ်တိုင်စိတ်ကိုယ်လည်းထိန်းချုပ်မှုပြည့်စုံထားတယ်။အပညာလည်းပဲရှိထားတယ်။ဒါကြောင့်သာသမီတွေကိုလိမ်မာရေးကြဖြစ်အောင်ထိန်းချုပ်နိုင်တာ။အဲ့ဒါလေးအဲ့ဒီသာရကလေးတွေထောက်ကြည့်ပေါ့။ဘုန်းကြီးကိုယ်တွေနဲ့ချင်းပြောရလို့ရှိရင်ဗမာပြည်မှာတော်တော်များများ တရားလိုက်စားတဲ့မိဘတွေတရားမလိုက်စားခင်ကသာသမီတွေပေါ်မှာလောကီကြီးပွားရေးလောက်သာသူတို့မြင်တတ်ပါတယ်။နောက်တစ်ချိန်မှာသူတို့ကိုယ်တိုင်တရားလိုက်စားတော့တရားရဲ့အကျိုးလေးတွေသိသွားတော့ဒီပေါ်မှာတန်ဖိုးထားတယ်။လူကြီးတွေကမဟုတ်ကလေးတွေအတွက်လည်းပဲအရေးကြီးတာပဲဆိုပြီးတော့ပေါ့ဒီကလေးတွေတရားအဆုစီတယ်။တော်တော်များများမိဘတွေကပြောပါတယ် ကိုလုံးကဆိုလို့ရှိရင်သားသမီးတွေလောကီကြီးပွားရေးလောက်သာရှိတာဗျာအခုတော့တရားအထုတာကပိုအရေးကြီးရဲ့လောကဘက်လောကဘက်ကထူးချွန်လာတဲ့စိတ်နေစိတ်ထားလေးတွေညင်းမြပြီးတော့လူကောင်းလေးတွေဖြစ်ဖို့အတွက်ဒါကိုအဓိကထားတယ်ဒီလိုပြောကြတယ်အဲလိုမိဘတွေကဘုန်းကြီးမေးကြည့်တယ်တရားမထုတ်ခင်ကရတဲ့ကလေးတွေစိတ်နေစိတ်ထားနဲ့တရားထုတ်ခင်ရတဲ့ကလေးတွေစိတ်နေစိတ်ထားဘယ်လိုထူးကြပါလဲတူဘူးဗျာ စသရစိတ်နေဖြစ်တာအမူအရာကမတူဘူးတဲ့ရတုကရတဲ့ကလေးတွေဆိုရင်ဒီပါစကားနဲ့တိတ်နားထောင်တယ်တိတ်လိမ်မာတာပဲအလိုက်လည်းတည်တိတတ်တယ်အဲ့ဒါလိုပြောကြပါတယ်အဲ့ဒီကိုယ်လေးတွေဘုန်းကြီးကပြည့်စုံပြောနေတာအချင်းရမရဘူးတော့အဲ့ဒါဘုန်းကြီးရဲ့ကိုယ်လေးမျက်မှောက်ထူးခြားချက်ကလေးပါပဲအဲ့ဒီသမာဓိသမောစီဖြစ်ချင်းရဲ့အကြောင်းကတော့ဘုရားလိုလိုကြဆိုလွယ်လွယ်ပါပဲစိတ်တည်ငြိမ်အောင်တည်ငြိမ်ဖို့ရာအတွက်အသက်မပြတ်နှလုံးသွင်းနေမယ် တော့အစိတ်အရနှလုံးသွင်းလို့ရှေ့ရှေ့ကြည်ငြိမ်မှုလေးတွေဟာနောက်နောက်ကြည်ငြိမ်မှုချင်းအကြောင်းလေးတွေဖြစ်လာတယ်အထူးအားဖြင့်တမာတိတန်ဖိုးစဉ်ဖြစ်ခြင်းအကြောင်းလေးတွေကရှေ့ရတည်ငြိမ်မှုတမာတိလေးတွေကြောင့်ပဲတမျိုးတည်းပါမြတ်စွာဘုရားလည်းဟောထားတာသာဂရမြတ်မှာတော့တမာတိတန်ဖိုးစဉ်ဖြစ်ခြင်းရဲ့အကြောင်း7မျိုးပြထားပါတယ်အဲ့ဒီအကြောင်းတွေထဲမှာပထမဆုံးအကြောင်းကတော့ဝိတုဝိသရကရိယာတာဆိုတာတွင်ဝိတုအပြင်ဝိတုတန်ရှင်းအောင်ကြည်ခြင်းဆိုတာ အဲ့ဒါတော့ချက်မပြောတော့ဘူးဓမ္မဝိတ္တိယသမုဒ္ဒိယခန္ဓုကပြောခဲ့ပါပြီညွှန်းနဲ့ပဲဟောတာမယ်နောက်ဒုတိယကတော့ဣန္ဒြိယသမတ္တပฏิပါဒနာတာဝိရိယနဲ့သမာဓိတတ္တာနဲ့ပညာညှိညှိအောင်နဲ့ညှိပေးခြင်းနဲ့အဲ့ဒါလည်းပဲဓမ္မဝိတ္တိယသမုဒ္ဒိယခန္ဓုမှာပြောခဲ့ပါပြီနောက်တတိယကတော့နိမိတ်တကုသလတာသရာတော့ဒါကတော့ ဒီသမာဓိတက်တဲ့အထုတဲ့ပုဂ္ဂိုလ်များသမာဓိနိမိတ်ဖြစ်တဲ့အာယုယူရေးမှာကျွမ်းကျင်ရမယ်ဆိုတာဟိုဝိပဿနာအထုတဲ့ပုဂ္ဂိုလ်များတော့သိမဆိုင်လာတာပေါ့အဲ့ဒါတော့ရှင်းပြဖို့မလိုပါဘူးနောက်သုတ္တကြောင့်ကတော့သမယေတိတ္တသပက္ခဟနာတာပက္ခဏတာဒီတခါတခါတရားမတက်ဘူးလို့ထင်တဲ့အခါဘာဝနာစိတ်နည်းနည်းနှုတ်နဲ့အားသိနေတဲ့အခါမှာ စိတ်ကနည်းနည်းကျနေတတ်တယ်စိတ်ဓာတ်ကျဆိုရင်အဲဒီစိတ်ဓာတ်ကျလို့ဖြစ်လို့ရှိရင်စိတ်ကိုပင့်တင်နေရမယ်စိတ်ပင့်တင်တဲ့နေရာတော့ဝိရိယပီတိဓမ္မောဇ္ဇတံဘောရှင်ကြီးပွားရမယ်ဆိုတာအင်္ဂလိပ်ထိုက်ချောင်းကိုပါတော့မှဟောခဲ့ပါပြီ။စိတ်ဓာတ်ကြလို့ရှိရင်တင့်ပေးရမယ်လို့ဆိုလိုတာပါပဲ။ဒါကတော့ကမ္မထဆရာကြီးနဲ့ဆိုင်ပါတယ်။ကမ္မထဆရာကြီးကတရားကြည့်ပြီးတော့ယောဂီစိတ်ဓာတ်ကြလို့ရှိရင် တင့်တင်ပေးဖို့လိုပါတယ်ပြီးတော့သမယေจิตတနိခဏတာတစ်ခါတစ်ခါမှာတရားအတွေ့လေးတွေကကောင်းတော့ယောဂီကတိတ်ရှင်ပြီးတော့နေတဲ့အခါစိတ်ကိုနှိပ်ပေးရတယ်อืมကြွတ်တက်လာပြီဆိုလို့ရှိရင်ပြင်းရောက်တဲ့အာဘိဓာနေပါလိမလုပ်ရဘူးဒီခါမျိုးမှာအီအီချီချီလေး တည်တည်ငြိမ်ငြိမ်လေးပေါ့လေတက်တော့တက်တာလေးအားထုတ်ရတယ်ဆရာကလည်းပဲအဲ့ဒီချက်တွေသိရပါတယ်ဒါစိတ်တွေကြွလာလို့ရှိရင်နှိပ်ပေးပါတဲ့အဲ့ဒီလိုလုပ်လို့ရှိရင်ဒါသမာဓိအမောတိဖြစ်ခြင်းရဲ့အကြောင်းပဲနောက်တစ်ခုကတော့သမယေသံပါဟသလတာတဲ့ဒီစိတ်ကိုရှင်းလင်းစေတဲ့အခါမျိုးမှာရှင်အောင်လည်းပဲလုပ်ပေးခြင်းတဲ့ယောဂီကိုယ်တိုင်လည်းလုပ်ရပါတယ်ကမ္မထဆရာလည်းလုပ်ပေးရတာရှိပါတယ်တခါတခါယောဂီကအကြောင်းတစ်ခုအကြောင်းပေါ့လေ သူတရားနေရာမကြဘူးဆိုပြီးတော့စိတ်အားငယ်သလိုပါလို့လို့ညှိုးသလိုဖြစ်နေလို့ရှိရင်ရှင်အောင်လုပ်ပြရတယ်။ဟွန်းရှင်စီတဲ့အားပေးချက်တွေပေါ်လို့ရှိရတယ်။အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဟာထူးခြားခြားကြီးရှင်ပြီးတော့တွက်လာတာခါကအဲ့ဒါလို့ဆိုရင်သမာဓိတွေလည်းဖြစ်လာတာ။အဲ့ဒီစိတ်ရှင်တဲ့အောင်လုပ်တဲ့နည်းတွေတော့အကျေဟောကြပါလေဒါပေမဲ့အချိန်ကြီးရတော့ဘူး။စိတ်ကိုရှင်စီရမယ်ဆိုလို့တဟားနဲ့ရရအောင် လုပ်ဖို့မဟုတ်ပါဘူးအတိပ္ပယ်ကောင်းမလွဲဘူးလေလိုအပ်ပါတယ်နောက်တစ်ခုကသမယေအကျုပ္ပခဏတာတဲ့မှတ်တည်ကောင်းလာတဲ့အခါမှာအကြောင်းရအထူးမဆက်ရတော့ဘဲနဲ့တက်တောင့်တက်တာလေးပေါ့လေအာယုနဲ့မှစိတ်ဝင်ကြဖြစ်ပြီးတော့အေးအေးဆေးဆေးပြီးသွားနေတဲ့အခါအဲ့ဒီကကြလို့ချင်းကိုကသွားပြီးတော့อืมတရားညံ့ညံ့လူကျင်တာနဲ့ဟိုလိုသိအားမထိုက်ပါနဲ့တဲ့ ကြော့လည်းမထားပါနဲ့ငကူရှိနေကြတိုင်းတက်တော့တက်တာတိုင်းရှိအဲရှိနေကြတိုင်းရှိပါခီးသွားတဲ့အခါမှာအဲကားကိုစတိမှန်မှန်နဲ့မောင်းသွားတော့ချင်းဟိုရောက်ချင်းဇောကြီးနဲ့တိတ်တင်လိုက်လို့ရှိရင်တော်တော်ကြာတိုက်ကြကြိုက်ကြပြီးလည်းတွင်ဒုက္ခကြီးရောက်နေတယ်တရားဒီမှားမှားလေးတော့တယ်သူကသူမှကောင်းနေတယ်ဒါလည်းပဲချက်ပြောကြရှိပါတယ် ပြီးတော့အတ္တမဟိတပုဂ္ဂလပြိဝကျနာတာတဲ့စိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်များကိုရှောင်ရှားခြင်းနဲ့မတည်ငြိမ်ဆိုတာကဘယ်လိုတရားလို့အာမထုတ်ဘူးအနည်းဆုံးအခြေခံဥပဒရာသမာဓိလေးတော့မှမရှိတဲ့ပုဂ္ဂိုလ်မျိုးပေါ့လေအဲ့ဒီပုဂ္ဂိုလ်မျိုးရှောင်ပါတဲ့မတည်ငြိမ်တဲ့ပုဂ္ဂိုလ်နဲ့နှီးလို့ရှိရင်မတည်ငြိမ်မှုပဲရမှာပေါ့အဲ့ဒီစကားထောက်လို့ရှိရင် စိတ်မတည်ငြိမ်တဲ့မိဘမွေးတဲ့ကလေးဟာမတည်ငြိမ်တဲ့စိတ်ရှိပြီးတော့မွေးလာမှာပဲဒါသိကြတာ။ပြီးတော့နောက်တစ်ခုကသမာဓိတပုဂ္ဂလစေဝနတာတဲ့။တည်ငြိမ်တဲ့ပုဂ္ဂိုလ်ကိုဖြီဝဲပါရှင်းကပ်ပါတဲ့။ဝဇ္ဇရသမာဓိအပ္ပနာသမာဓိအခုလိုခဏိကသမာဓိပေါ်လိဒီမှာရအောင်အထုတ်ထားတဲ့ပုဂ္ဂိုလ်တွေပါ။ဒါလေးနဲ့နှီးစပ်ရမယ်ဆိုတယ်။စိတ်တည်ငြိမ်တဲ့မိဘတွေကမွေးဖွားတဲ့ကလေးတွေဟာစိတ်တည်ငြိမ်မှုတတ်တည်ပါလာမယ်။ ဒီနေရာဓာတ်ကုသပုံလေးနည်းနည်းပြောပြရစီတရားကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်ကြီးပုဂ္ဂိုလ်စုတွေထံပုဂ္ဂိုလ်အစုထံပေါ့တရားအရှင်းအာမထုတ်ပြီးတဲ့ပုဂ္ဂိုလ်ကြီးတရားနည်းနည်းပါးပါးလောက်အားထုတ်ပြီးတဲ့ပုဂ္ဂိုလ်ကြီးတွားလို့ရှိရင်ယောဂီတွေကထွက်တဲ့တည်ငြိမ်တဲ့ဓာတ်တွေပေါ့အဲ့ဒီတည်ငြိမ်တဲ့ဓာတ်တွေဟာအဲ့ဒီလေးပါးရောက်လာတဲ့ပုဂ္ဂိုလ်တွေဟတ်သွားတော့သူတို့လည်းအလုံးလုံးငြိမ်ကြသွားတာထူးခြားတယ်ဒါတွေ ဓာတ်တွေဆိုတာအမှန်အဝစရာကောင်းတာဒီငိမ့်ပြီးတော့သူတို့ဟာအေးစိစိသွားလာလာတာလေးတွေကထူးထူးခြားခြားပြောင်းလဲသွားတယ်ဒီဟာနောက်ဒီငိမ့်တဲ့အကျိုးလေးတွေပြီးလာတော့တရားအမထုတ်ရသေးဘူးယောဂီနဲ့နှီးသက်သွားတာလည်းမဟုတ်လို့ေးလာတယ်ဝင်လာတယ်လို့စိတ်ကိုအလိုလိုအေးသွားတာပဲဆိုတာသူပြောကြတယ်။ဒါယောဂီတွေရဲ့ဒီငိမ့်နဲ့သမာဓိတဟာဟိုပုဂ္ဂိုလ်တွေသွားပြီးတော့ဟာတာကြည့်ပါတော့။သိထူကြတယ်သူက။ ဒါမလို့တည်ငြိမ်တဲ့ပုဂ္ဂိုလ်ပြီးခိုးရမယ်ဆိုတာသူစီရဲ့တတ်တည်ရောက်လာဟောပေါ်ဒီမှာဒါသဘာဝကြပါတယ်ဘာဖြစ်လို့လဲဆိုတော့အတ္တတမင်းဟာဖခင်တာပြီးတော့ညတော်မှာအိလိုမရဖြစ်နေပြီးတော့မတည်ငြိမ်တဲ့ပူပန်မှုတွေဖြစ်နေတော့ဆရာကြီးကအမိပြုပြီးတော့ဘုရားကျောင်းသွားတဲ့အခါမြတ်စွာဘုရားနဲ့တကွာအင်္ဂါတွေစိတ်ကြည်ငြိမ်ပုံနေပုံထိုင်ပုံတည်ငြိမ်ပုံလေးတွေပေါ့လေ တွေ့ရတဲ့အခါကျတော့အလိုလိုပဲတကားတဲ့ဤတဲ့တက်တွေရောက်သွားတယ်လို့ဆိုပါတယ်ထူးခြားတဲ့ခံစားချက်တွေဒီဖြစ်သွားတယ်ဆိုတာကျမ်းဂန်များမှာထူးခြားခြားပြထားပါတယ်ပြီးတော့ဉာဏဝိမောကပိတ်ကျွဲခဏတာဆိုတာဒီဝရဏတရားတွေကကင်းဝေးပြီးတော့သံသမာဓိရဲ့ထူးခြားပုံလေးတွေလည်းပဲတခါတခါဆင်မြင်ပေးပါတဲ့ကိုအားထုတ်တာလို့ရရှိတဲ့ဇံပေါ့ဒါလောကီဇံလေး ဥပဒနာသမားများကတော့လောကီကံမရှိတော့ဥပဒနာဆံပဲဒါပဲအာရုံပြုရမှာခဏိကသမားကြီးအားကောင်းမှုလေးတွေပေါ့လေစီရင်ပေးရစီရင်ပေးတော့အဲနီးလေးတွေလည်းပြန်တိလာပြီးတော့ဒီရင်မှုလေးတွေပြန်ရတတ်ပါတယ်နောက်ဆုံးကတော့တတ္တိမုဒ္ဒတာတဲ့စိတ်ရဲ့တည်ငြိမ်မှုဒီပွားရေးမှာဆွေဆွေမြဲမြဲစိတ်တင်းညွတ်ပြီးတော့ပေါ့လေလေးထားပြီးတော့ပြီးတဲ့သဘောမျိုးပါပဲ မာဓိတရားတွေခြေပွားစေဖို့ရပါလိမ့်။အများအားစိတ်ညစ်ထားတယ်။ကြည့်ရကြည့်အောင်ဒီမှာစိတ်ကလေးစိုက်စိုက်ဆက်ဆက်ကြသွားပါလိမ့်။အများအားစိတ်ညစ်ထားတယ်။အဲလိုညစ်ထားလို့ရှိရင်ညစ်ထားတဲ့ဘက်စိတ်ကတင်းပြီးတော့တည်ငြိမ်မှုရလာတတ်ပါတယ်။အဲဒါနောက်ဆုံးမာဓိတမောစီဖြစ်ခြင်းအကြောင်းပါပဲ။ဟွန်းမာဓိတမောစီဖြစ်ခြင်းအကြောင်းအလုံးအတူရှုပ်ပြီးတော့ဟောပြီးပါပြီ။ဒီနေ့ချိန်လည်းပဲ10မိနစ်လောက်ကျော်သွားပြီ။တော်ကြပါစို့။ Amen.